ဗျာဒိတ်ကျမ်းခန်းကြီးနှင့်အငယ်1မှ9အေဖက်မြို့၌ရှိသောအသင်းတော်၏တမန်ကိုဤသို့ရေး၍မှားလိုက်လောလက်ရလက်၌ကျဲခုနှလုံးကိုကန်၍ရွှေမိခွက်ခုနှလုံးအလယ်၌တွာလာသောသူ၏အမိန်တော်ကတင်အကျင့်ကျင့်ခြင်းပင်မန်းစွာလှုပ်ဆောင်ခြင်းတီးခံခြင်းကိုငါသိ၏တင်သည်မတရားသော သူတို့ကိုလက်မခံနိုင်ကြောင်းကို၎င်းတမန်တော်မဟုတ်ဘဲ တမန်တော်ဖြစ်ယောင်ဆောင်သောသူတို့ကို စစ်ဆေး၍လှည့်ဖြားသောသူဖြစ်သည်ဟုသိကြောင်းကို၎င်း၊ခန္တီနှင့်ပြည့်စုံ၍ငါ၏နာမကြောင့်ဆင်းရဲခံ၍အားမလျော့ကြောင်းကို၎င်းငါသိ၏။သို့သော်လည်း၊သင်သည်ရှေ့ဦးစွာသောချစ်ခြင်းမေတ္တာလျော့ပြီဟုသင်၌အပြစ်တင်စရာရှိ၏။ထိုကြောင့်၊သင်သည်မရွေ့လျော့မှီအရင်နေရာအရပ်ကိုအောက်မေ့လော့။နောင်တရလော့။ရှေ့ဦးစွာသောအကျင့်ကိုကျင့်လော့ သို့မဟုတ်သင်ရှိရာသို့ငါသည်အလျင်မြန်လာမည်။နောင်တမရလျှင်သင်၏မီးခွက်ကို နေရာမှရွှေ့မည်။သို့သော်လည်းငါမုန်းသောနိကောလတပည့်တို့၏အကျင့်ကိုသင်လည်းမုန်းသည်ဟု ပြောစရာရှိ၏။ဝိညာဉ်တော်သည်အသင်းတော်တို့အားအဘယ်သို့မိန့်တော်မူသည်ကိုနားရှိသောသူမည်သည်ကားကြားပါစေ။အကြင်သူသည် အောင်မြင်၏။ထိုသူသည်ငါ၏ဘုရားသခင် ပရဒိတုဥယျာဉ်၌ရှိသောအသက်ပင်၏အသီးကိုစားစေခြင်းငှါငါအခွင့်ပေးမည်။8စမုရမြို့၌ရှိသောအသင်းတော်၏တမန်ကိုဤသို့ရေး၍မှာလိုက်လော့။အဦးဆုံးသောသူ၊နောက်ဆုံးသောသူတည်းဟူသောအရင်သေ၍အသက်ရှင်လျက်ရှိသော သူ၏အမိန့်တော်ကား၊သင်အကျင့်ကျင့်ခြင်း၊ဒုက္ခခံခြင်း၊ဆင်းရဲခြင်းကိုငါသိ၏ သို့တော်လည်းသင်သည်ကြွယ်ဝပြည့်စုံခြင်းရှိ၏ယုဒလူဖြစ်အောင်ဆောင်၍ယုဒလူမှမဟုတ်စာရန်ဤအပေါင်းသင် ဖြစ်သောသူတို့၏ကဲ့ရဲ့ခြင်းကိုလည်းငါသိ၏သင်သည်ခံရမည့်အရာဇုံတစ်ခုကိုမျှမကြောက်နှင့်သင်တို့သည်စုံစမ်းခြင်းကိုခံရမည်အကြောင်းမာနသည်တင်တို့တွင်အချို့ကိုထောင်ထဲ၌လှောင်ထား၍ သင်တို့သည်ဆယ်ရက်ပတ်လုံးဆင်းရဲဒုက္ခကိုခံရကြလိမ့်မည်။သေသည့်တိုင်အောင်တစ္ဆာဆောင်လော့။တို့ဖြစ်လျင်အသက်တရဖူကိုငါပေးမည်။ဝိညာဉ်တော်သည်အသင်းတော်တို့အားအဘယ်သို့မိန်တော်မူသည်ကို နားရှိသောသူမြည်သည်ကားကြားပါစေ။အောင်မြင်သောသူကိုဒုတိယသေခြင်းသည်မနှင်းစေရ။ဝိညာဉ်တော်သည်အသင်းတော်တို့အားအဘယ်သို့မိန်တော်မူသည်ကို နားရှိသောသူမည်သည်ကားကြားပါစေ။အကြင်သူသည်အောင်မြင်၏။ဝှက်ထားသောမာနကို၎င်း၊ကျောက်ဖြူလက်ဖွဲ့ကို၎င်း၊ထိုကျောက်ပေါ်၌အက္ခရာတင်သောနာမသစ်ကို၎င်းထိုသူအားငါပေးမည်။ထိုကျောက်ကိုရသောသူမှတပါးအဘယ်သူမျှထိုနာမကိုမသိနိုင်ရာ။18 သွာတိရမြို့၌ရှိသောအသင်းတော်၏တမန်ကိုဤသို့ရေး၍မှာလိုက်လော့။မီးလျှံကဲ့သို့သော မျက်စိနှင့်၎င်း၊ကြေးဝါစစ်နှင့်တူသော ခြေနှင့်၎င်း၊ပြည့်စုံသောဘုရားသခင့်သားတော်၏အမိန့်တော်ကား၊သင်အကျင့်ကျင့်ခြင်း၊ချစ်ခြင်း၊အမှုဆောင်ခြင်း၊ယုံကြည်ခြင်း၊သည်းခံခြင်းကို၎င်း၊နောက်ကျင့်သောအကျင့်တို့သည် အရင်ကျင့်သောအကျင့်ထက် သာ၍များကြောင်းကို၎င်းငါသိ၏သို့တော်လည်းငါ၏အစီခံကျွန်တို့သည် မတရားသောမေထုံကိုပြုစေခြင်းဟံ၎င်းရုတ်တုရှိမှပူဇော်သောရစ်ကောင်ကိုစားစေခြင်းဟံ၎င်းပရောဖက်မှဟု၍ကိုကိုခေါ်ဝေါ်သောတင်ဤခင်မွန်းယေဇဗေလသည်တွင်တင်၍မှားယွင်းစေရသောအခွင့်ကိုတင်သည်ပေးသောကြောင့်တင်၌အပြစ်တင်เสียရှိ၏နောင်တရတင်သော ကာလကိုငါပေးတော်လဲ သူသည်မိမိမတရားသော မေထုန်ကို နောင်တရချင်သောစိတ်မရှိ။ထိုကြောင့်၊သူ့ကိုအိပ်ရာ၌ငါချထားမည်။သူနှင့်အတူမတရားသော မေထုန်ကိုပြု၍၊ထိုသို့သောအကျင့်ကို နောင်တမရသောသူတို့ကိုလည်းကြီးစွာသောဆင်းရဲခြင်းသို့ရောက်စေမည်။သူ၏သားသမီးတို့ကိုလည်းအသေသတ်မည်။ငါသည်နှလုံးကျောက်ကပ်ကို စစ်ဆေးတော်မူသောသူဖြစ်ကြောင်းကို ထိုသို့သောအားဖြင့် ခပ်သိမ်းသောအသင်းတော်တို့သည်တည်ရကြလိမ့်မည်။သင်တို့သည်အတီးတီးကျင့်သောအကျင့်နှင့်အလျောက်အကျိုးအပြစ်ကိုငါပေးမည်။အငယ်24မှ29ထိုမိစ္ဆာဒိဋ္ဌိအယူကို ယူသောသူတို့ခေါ်ဝေါ်သည်နှင့်ညီစာတန်ဤနက်နဲသော အရာဟု ခေါ်ဝေါ်သော အရာတို့ကိုမကျွမ်းထိုမိစ္ဆာဒိဋ္ဌိအယူကိုမယူကျွင်းသော တွာတိရမြို့သားတို့ကိုငါဆိုသည်ကားသင်တို့သည်ရသမျှကိုငါလာသည့်တိုင်အောင်ဆွဲကင်ကြလော့ထိုမှတပါအခြားသောဝန်ကိုသင်တို့အပေါ်၌ငါမတင်အကျဉ်သူသည်အောင်မြင်၍အဆုံးတိုင်အောင်ငါအကျင့်ကိုကျင့်၏ငါခမည်းတော်သည်ငါအားအခွင့်ပေးတော်မူကဲ့သို့လူမျိုးတို့ကို အုပ်ဆိုးစေခြင်းဟာထိုသူအားငါသည်အခွင့်ပေးမည်ထိုသူသည်သူတို့ကိုတန်လှန်တန်နှင့်အုပ်ဆိုး၍မြေအိုးကို ခွဲဖြက်တကဲ့သို့ခွဲဖြက်လိမ့်မည် မိုးတောက်ကျဲကိုလည်းထိုသူအားငါပေးမည်ဝိညာဉ်တော်သည် အသင်းတော်တို့အားအဘယ်သို့မိန်တော်မူသည်ကို နားရှိသောသူမည်သည်ကားကြားပါစေ